ပိုင်း၄ခုသဘောင်းကားကြီးကျော်9ရက်ဒီညလူသမီးတွေကနိုင်အားဖြင့်ကျင်နာရင်းနဲ့မင်းနဲ့ဆိုတော့ဒီနေ့တော့ရှိရပါပြီဒီကင်ဟာစာဒီမင်းကဟောခဲ့တဲ့အရိယာဝါဒတရားဆက်ဟောရမယ်တရားနော်မှန်ပါဗျာ ရဝါဒတရား9ရဲ့ဟောတာနောက်ဆုံးရဟန်းပြန်တော်မူတာကိုမောင်းပါရဲ့အခုဘာမှတော့မပြီးသေးဘူးကောင်ပြီးတာကလည်းနဲပါသေးတယ်သတိပါပွဲသွားတယ်နဲကတော့မဟုတ်ဒီနောက်ဆုံးတစ်ပါးလဲအကြောင်းတစ်ပါးရအဲဒီရဟန်းကဒီလားပြည့်သွားပြီဒီတိုင်းဒီတိုင်းတွေကိုတိုင်းပြီးတော့ရှင်းမှနေတဲ့အခါ နိဝရဏခေါ်တဲ့စိတ်ကူးတွေဖြစ်လာရင်အဲဒီနိဝရဏစိတ်ကူးတွေကိုပယ်ရမယ်။ဒီကဟောခဲ့ကြတာနော်။မှန်ပါဗျာ။နိဝရဏ၅ပါးတရားတွေတဲ့ရေးကြည့်ပါလေ။နိဝရဏ၅ပါးတရားတွေမပယ်နိုင်သေးပဲနဲ့ဝိပဿနာဉာဏ်ဆိုတာမရှိဘူးလား။ဒီနေတယ်လို့ပြောမှာပါ။ နိဝရဏတရား၅ပါးတွေပယ်လို့သမထဝိပဿနာပฏิပတ်နေလဲစိတ်တန်ချင်းစင်ကြယ်နေတဲ့အချိန်မှာမှနိရောဓနာရှိတဲ့ယုံနာတရားတွေပမာတိုင်းသိနိုင်တာကိုယ်ပိုင်ညာနဲ့အမှန်တိုင်းသိနိုင်တယ်မရှိတော့ဘူးရှင်းတဲ့ပုဂ္ဂိုလ်နိရောဓနာတရား၅ပါးစင်ကြယ်တယ်ဆိုတာကလည်းပဲပရိယရှင်းပုံကျင်ကြီးကကွယ်သွားမှာပရိယရှင်းပုံကျင်ကြီးမာရိယမှာရှင်းတယ်နိရောဓနာပြောခဲ့ရှင်းလို့ သာမန်လို့ရှိရင်ပထမဇာဒုတိယဇာတတိယဇာသုတ္တဇာအရူပဇာက၄ပါးဒီပဇာက၄ပါးပေါင်းအမှားပါ7ပါးရှိတယ်ကောင်အဲဒီ7ပါးလုံးရလို့ရှိရင်ဒီမပေါ်လို့ရှိရင်တော့ဘိုးပြီးတော့ကောင်းတာပဲပထမရန်ပုဂ္ဂိုလ်တွေကအဲဒီသမာဘ7ပါးလုံးကိုရာပြီးသိကျင်ကြတဲ့အခါကဒီပဇာရှိကြတယ်ကောင်ဟုတ်လား ဝဒနာမတတ်နိုင်ရင်လည်းဒါနဲ့ဘာဘာရလို့ရှိရင်လည်းပြည့်စုံပါရဲ့ရန်တော်မရလို့ရှိရင်တော့ဥစ္စာရသမာဓိဒါဉာဏ်ဤပါရသမာဓိဒေသနာတော်တွေကဒေသနာကျင့်ကြသမာဓိပါပဲဒါဒီသမာဓိရရမယ်ဒါဟုတ်လားဒီခေတ်ကာလမှာပေါ်ပင်လိုက်ပြီးလွယ်ကူဟောနေတဲ့ဆရာတွေကပေါ်တယ်ဟုတ်ကဲ့အောင်လားဘုရားလက်ထက်တုန်းက မြတ်စွာဘုရားဌာနကမ္မထာယူပြီးဘုရားထုတ်ကြတဲ့ပုဂ္ဂိုလ်တွေဘောရတောင်နဲ့သွားပြီးအထုကြတယ်တကားဝဲသုံးစားသကုသရာယုကိုလည်းဗဇာနာတိလွယ်ကူတဲ့အလုံးမဟုတ်လို့ဒီလိုပင်ပင်ပါမခင်းနေတဲ့သွားအထုကြတာတကားဝဲမှန်ပါပြီလွယ်ကူရလို့ပါပဲဒီချာကြရမလားအထုကြဖြစ်ပါလေ

ဓွာ6ပါးကပေါ်တိုင်းပေါ်တိုင်းယုံနာလို့အမှန်တိုင်းလို့ပါလို့ကောင်းနော်အဲ့ဒီမိကိုခွန်ကြီးတို့ကဟောပါတယ်သုံးသဗ္ဗနာတိကမြတ်စွာဘုရားဟောထားတယ်လေဒီဟောင်းကြီးလားတကောင်းလားနော်မြတ်စွာဘုရားဟောထားတဲ့ဒီဟောင်းကြီးလားတိုင်းသွားလို့ရှိရင်မမှားဘူးတကောင်းလားဟုတ်လား မြတ်စွာဘုရားကပဋိဌာန်ကြီးကိုဧကယနောမေဃောလို့ဟောထားတယ်ဒါဟာဘယ်သူမှမမြင်နိုင်ဘူးမြတ်စွာဘုရားကိုယ်တိုင်ဟောတာပါပဲရာမေဃောဣတိကံ၄ပါးတိသောသီတိဧကယနောမေဃောသခုရီသောသီတိကြောင်းဤသောသီလမေရီအာယ ानु ပါဒနာတတိပဌံဝေဒနာ ानु ပါဒနာတတိပဌံစိတ် ानु ပါဒနာတတိပဌံဓမ္မ ानु ပါဒနာတတိပဌံဆိုရက် ဒီသတိဓာတ်ပြလေးပါးတခုကြီးသောလမ်းတရားမျိုးသောလမ်းတဲ့ကောင်နော်ဘယ်သွားတဲ့လမ်းတော့ဆိုလို့ရှိရင်သတ္တနာဝိတ္တရိယသတ္တနာတတ္တဝရဝိတ္တရိယကိလေသာညေကျေမှကိုယ်စီရာလုံးကအတ္တနောမေဘောတခုကြီးသောလမ်းတရားမျိုးသောရှိပါ၏ သတ္တဝါတွေသာနာမှာလောဘဒေါသမောဟစသည်သောစိတ်ငြိမ်ကြေးတွေရှိနေတယ်အဲဒီစိတ်ငြိမ်ကြေးတွေစင်ကြဲသွားဖို့ရာတခုကြီးသောလမ်းနဲ့တကားနော်တခုကြီးသောလမ်းဆိုတော့ဒီပြန်လမ်းမရှိဘူးလို့ဒီလိုအဓိပ္ပာယ်မရဘူးလားဒီလိုပဲပဲမှားလဲမှားလဲဒါဒီလိုပဲပဲဒီနေ့နီးရှိဘူးလားတော်ပါသွားပြီကြောင်းကြီးသောလမ်းနဲ့ကြောင်းကြီးသောလမ်းဆိုတာမမှားဘူးတဲ့ဒီလမ်းကသွားလို့ရှိရင်လမ်းကွဲလမ်းကွာမရှိအမှားမရှိဘူးမျက်စိနဲ့သွားလည်းပဲ နောက်ဆုံးတစ်နေ့ကြလို့ရှိရင်အဲ့ဒီရှိတာရှင်ကျဲတဲ့အချိန်ကိုရောက်ရမယ်ဟုတ်လားကောအဲ့ဒါပဲမရှင်းပါလေမဟုတ်ဘူးကြားရတာထားပါအောင်တော့ဘုရားတို့ရှင်းပြရတာလည်းနောက်ဆုံးသွားရဒုက္ခနာတာတိတိကိရိယာယနုက္ခံကိုမျက်မှောက်ပြုတာလို့လားဧကရဏောမေဘောတခုပြီးတော်လားဒီကြောင်းပြီးတော်ရှိနေပြီဒိဗ္ဗမျက်မှောက်ပြုလို့ရမျက်မှောက်ပြုရဆိုတာမျက်စိနဲ့ ကျင်နာတယ်လက်နဲ့ကန်ပြီးတော့ကြည့်ရတယ်လို့အဲဒီလိုသင်္ကေတရှားရှားကြည့်ရတာကိုမျက်မှောက်ကြည့်တယ်လို့ခေါ်ရတာဟုတ်လားဒီရစအကြာကြီးမောက်ဘူးဇဝဟောမတင်ထားတဲ့ရာဝတ္ထုကိုမျက်စိနဲ့ကြည့်ဝင်သင်္ကေတရှားရှားကြည့်ရတယ်လို့တဲ့နိဗ္ဗာန်ကိုမျက်မှောက်ကြည့်ရတယ်နိဗ္ဗာန်ကိုကိုယ်နဲ့ကြည့်ရတယ်ညာနဲ့ကြည့်ရတယ်အဲဒီတော့နိဗ္ဗာန်ကိုယ်နဲ့ညာနဲ့ကြည့်လို့ရတယ် ဒီတတိဌာနဟာတခုတည်းတော့လာမယ်ဒီကြောင်းတည်းတော့လာမယ်တဲ့ကောအားရကြမကောင်းဘူးလားအားရကြကောင်းတယ်ဒါအောင်တော့ဘုရားဘာသာဝင်တွေအားလုံးဟာနိဗ္ဗာန်ကိုအလိုရှိကြတယ်လို့ဆိုရမှာပဲကောင်းဟုတ်လားဒါကဝိမာရေနာ ဘာသာရေးတရားရဆိုရတာဘောဘုရားလည်းပြောရတယ်နိဗ္ဗာန်တကယ်ရှိရင်ဒီကမှလူရင်လည်းတော်အောင်ဟုတ်လားအမရတဲ့ပြောတဲ့ပုဂ္ဂိုလ်တွေကရှိတယ်တဲ့နိဗ္ဗာန်ကဒီလိုပုဂ္ဂိုလ်တွေကသိကြပြီးလူရင်မှလူရင်မှအဲသာမန်တော့မိမိတို့ဘုမဩဝါဒအရာအချင်းနိဗ္ဗာန်ဆိုတာပြုတော်မူကြတာပဲဘာကုသိုလ်ကြည့်ပြီးနိဗ္ဗာန်ကိုလူများစွာရပါလို့နိဗ္ဗာန်ကိုမြတ်ပြုတော်ပါလို့ဥစ္စာတွေပြုတော်ကြတာ အဲဒီနိဗ္ဗာန်သွားဖို့ရလားဟာဒီတိဋ္ဌာလမ်းတစ်ခုတည်းပဲရှိတယ်ကွာ။သစ္စာတရားဟောတာတစ်ခုတည်းရှိပါတဲ့ဒီလမ်းမရှိဘူးတဲ့။ဒါဒီတိဋ္ဌာလမ်းကပါရင်နိဗ္ဗာန်ကိုတည်းရောက်ရောက်တာတဲ့ဒီနေ့ကလွဲသွားလိမ့်မယ်လို့ရှိဘူးတဲ့ကွာ။မှန်ပါဗျာ ဒါဘုန်းကြီးဟောတာတိသာပဲကာနုပါဒနာတိသဒ္ဒံကိုမူရတဲ့ဖြစ်တဲ့ဖြစ်တိုင်းရှိမှာဝေဒနာနုပါဒနာတိသဒ္ဒံဝေဒနာရဲ့ဖြစ်တိုင်းဖြစ်တိုင်းရှိမှာသဒ္ဒံနုပါဒနာတိပါစိတ်ဖြစ်တဲ့ဖြစ်တိုင်းရှိမှာဓမ္မနုပါဒနာတိသဒ္ဒံသဘောတရားတွေဖြစ်တိုင်းဖြစ်တိုင်းရှိပါရမယ်နော်ဒါကဒါအရင်ကပါလေ၄ခုပဲအဲ့ဒီတော့ကျုပ်ချောင်းရင်တဲ့လို့ရှိရင်တော့ ဘုံမူရနဲ့စိတ်မူရနဲ့ခုဆိုလို့ရှိရင်လုံလောက်ပါတယ်ကြတော့နော်ဘုံမူရရဲ့ဖြစ်တိုင်းဖြစ်တိုင်းမှတ်ရပါစေသိပါစေစိတ်မူရရဲ့ဖြစ်တိုင်းဖြစ်တိုင်းမှတ်ရပါစေသိပါစေဒါနဲ့ခုပါပဲအဲဒီနဲ့ဒီကစိတ်မူရတဲ့ကကွဲပြီးတော့ဝေဒနာတွေဆိုတာကွဲလာသဘောတရားတွေဆိုတာလည်းအဲဒီကနေပြီးကွဲလာအဲဒီတော့မနေ့ကပြောရဘူးသံဃာတော်ခံစားမှုဘုံမူရထဲမှာရုပ်မူရ ယုံနဲ့သက်စကူတွေကဒါလေးပါရှိရတယ်ဒါလေးပါတဲ့ကလည်းသင်ကြားတဲ့ဓာတ်ကိုရှိရတယ်ဒါကြောင့်မို့ဒီဓမ္မသစ္စာတော်ဝသစ္စာမိဒီပါဇာနဲ့စသည်ဖြင့်ဝါရောဓခုကိုရတယ်ပြထားတယ်မြတ်စွာဘုရားကိုယ်တော်ရင်ပြထားတယ်ဆန်းတယ်နော်ဒီခေတ်ကာလမှာဒီလိုပြောသောဆရာတော်ကဒီမျိုးသောစီမံတွေကရေးထားတဲ့ကြားမှုပြီးတော့ဟုတ်လား သစ္စာပြကိုယ်တော်ရင်ဟောတာကလာဝါယောဒတိလို့သွားတဲ့ခါကတောင်းနှင်းကြတဲ့ဝါယောဒတိသိကြတယ်အဲ့ဒါသိတယ်။ဒါနေတဲ့ခါကလာလည်းသိတယ်ဝါယောဒတိသိကြတယ်အထူးအားဖြင့်တော့တက်စီတိုင်းကြတဲ့ဘိုက်ကတောင်းတဲ့သဘောကျင်းတဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောတွေသင်ကြားနေတယ်မှာလည်းကောင်းသမေရစီဒါလေးသိတယ်လို့သူကသင်ကြားနေတာဒီကြာသင်ကြားနာတော့ကောင်းတယ်လားသိကြပါလားကောင်းတယ်လားသင်ကြပါလား ဒီလိုကမြတ်စွာဘုရားအမိတိုင်းတွယ်ကြည့်တယ်နည်းနဲ့ဟောပါတယ်ကောင်နော်မြတ်စွာဘုရားကလည်းအမိကြီးနဲ့ဟောတာပရမနာမည်တွေထဲထဲတွေနဲ့မဟောခဲ့ဘူးအဘိဓမ္မာမှာတော့ပြည့်ဆွဲဟောတာသုဒ္ဓမြင်မှာဒီလိုပဲဒီလိုကြည့်ပဲဟောတယ်ဥသာမိတိပဇာနာတိဥသာမိတိသွားပြီးပြီးလေဒီကပရမဆရာကြီးကကြီးရတယ်သူကပြောရတယ်ဆိုတာ ရသော်ပြဟောတာပဲဒါကပြညာဟောတာပဲပရမသိနိုင်လို့ဒီလိုဟောတာရသော်ပြပရမသိညာခွဲရမယ်လို့ဗာတယ်ဟောတယ်ဘုရားဟုတ်လားအခုပရမသိညာခွဲတယ်ဆိုတာမကြသေးဘူးသင်္ကြန်တွေပါတယ်သင်လေ့လာတဲ့ပုဂ္ဂိုလ်တွေကဒီခွဲလာတာရသော်ပြဟောတဲ့တရားတွေမှာပရမသိညာရှိဥစွာခွဲလာပြီးခွဲပြီးမှဘုပ္ပနာရှိရမယ်လို့ဘယ်မှမရှိဘူးတကားဟုတ်လားဒါရဲ့ဒီခါလဲဟောတာလေ ဧကမိတိသွားလိမ့်ဟုရေပသာနာတိပြုပြီးသွားရတာပြုလို့ရသူတို့ကနာနဲ့ဖြစ်တယ်သူတို့သိတယ်ဒါမိတိထိုင်နေဟုရေပသာနာတိပြုပြီးဒါတော့မိကြီးနဲ့ဟောတာပဲကောနော်ပုဂ္ဂိုလ်ဟာဒီကမိကြီးရပြီဟုရေပသာနာတိပြုပြီးဒါလည်းမိကြီးနဲ့ဟောတာဘုရားတော်မိကြီးလဲလျောက်နေဟုရေပသာနာတိပြုပြီးဒါလည်းမိကြီးနဲ့ဟောတာ ပရိက္ခဏဒုက္ခအမင်းကြီးကိုလက်ရှိသို့ကိုယ်ကြီးရှိသောသိဉာဏ်ကာလပါလောဒါရီရဲ့လက်ရှိတို့ကိုဆန့်နေရှိသောသံသနာကာရီအပြုဉာဏ်ဖြင့်ပြုလေရှိဟောဒီဒီမြင်မဲ့သူများလည်းဟောမယ်လက်ရှိကိုကိုယ်ရဲ့ဘာသာနဲ့ကသိရမယ်တဲ့ဒီမှာလည်းကိုယ်ရဲ့ဆန့်တယ်လို့ညဆိုရတာဒီကြီးကလည်းဟောတာပဲတကောင်နဲ့အဲ့ဒါလို့ခွန်ကြီးကလည်းသိကြတဲ့အခါကျတော့ကောင်းတယ်ဒိန်းတယ် ရသတိညာတယ်ဆိုပြောဆိုလို့ရှိတယ်ဒီလိုမျိုးပြောတာလည်းရှိပါတယ်အသုံးလုံးအားဖြင့်ဒီတိုင်းနဲ့သင်ကြားလို့ဒီတိုင်းနဲ့သင်ကြားဒါပေမဲ့အမိကတော့လိုရင်းမဟုတ်ဘူးကောအမိကတော့ပဲမိမှလိုရင်းမဟုတ်ဘူးဝါယောရဆိုတဲ့အမိလည်းလိုရင်းမဟုတ်ဘူးကောရုပ်ဆိုတဲ့အမိလည်းလိုရင်းမဟုတ်ဘူးနာဆိုတဲ့အမိလည်းလိုရင်းမဟုတ်ဘူးတကယ်ဖြစ်ပေါ်တဲ့သဘောတရားလေးကြည့်ကြရလို့ရင်းမယ်ကောဟုတ်လား အောင်းနေပိန်နေအနိစ္စညတိနဲ့မှတ်ပိန်နေလို့သမာဓိညာရင့်လာတဲ့အခါကျတော့ပိုက်သေးကတောင်းနေသဘောကျင်းနေသဘောတွန်းကန်နေသဘောလှုပ်ရှားတဲ့သဘောအစင်းချင်းဖြစ်နေတာတွေကိုယ်တိုင်တွေ့ရတာဒါကဟုတ်လားဒီဟာရှင်းပါတဲ့ဒါကြောင့်ဘုန်းကြီးကရေလိုပဲကမ္မထာပြီးပါလေအလေးကြီးနေမှာစားပြီးကြည့်ရတဲ့ရွယ်တင်ကြအားလုံးနဲ့နားလဲ ဒါကရင်လည်းကောင်းတာပဲဒါမှလည်းအားထုတ်လို့ဖြစ်တာပဲတကောင်ဟုတ်လားအဲဒီလိုဖြစ်အောင်လို့အကုန်လုံးဒီဒီမျိုးလေးလည်းအားထုတ်နိုင်အောင်လို့ခေါင်းလာပင်သာစတယ်မှန်ရမယ်လို့ကျွန်တော်ကြားပါတယ်ဒါပေမဲ့ခေါင်းလာပင်သာတူရတာမဟုတ်ဘူးဆိုတာပဲဘာ၆ပါးဖြစ်တိုင်းဖြစ်တဲ့ယုံနာနေအကုန်ရှိဖို့ရပဲဒါအခြေခံကြီးစကားစားလေးရှိဖို့ရပြောပါတယ်ပေါ်လာမှလည်းရှိရတယ်ဒီနေ့အပိုင်းကြောင့်လည်းခင်ဗျားတို့ရောက်ပါလိမ့်မယ်အဲဒီကြောင့်ရှိတယ်ဒီလိုလုံးကရုပ်တွေကလည်း အသေးစိတ်ရှိပုံကိုခေါ်ရလိမ့်မယ်ဆိုတာဟုတ်လားကောင်းတယ်တိန်တယ်အဲ့ဒီလိုမှတ်နေရင်လူငယ်နှစ်သက်တဲ့ခုသာရောခုတောင်းတာတဲ့စိတ်အဲ့ဒီလိုစိတ်ကိုဖြစ်လာလို့ရှိရင်ကာမိသနာကာမလုသနာဖြစ်လာတဲ့ပြည့်မြင်တင်တာနဲ့ဒီရဲ့ပြည့်မြင်တင်လို့ရှိရင်ပြည့်စုံလို့ဟာရယူရရတယ်လို့ပဲမြစ်သက်ပါရမှုဖြစ်လာလို့ရှိရင်မြစ်သက်ပါရတဲ့အာယုန်လေးကိုလိုလိုက်ရတယ်ယူရရတယ်နော်

သိကြတာခုသွားမှာဆိုရင်တော့အစသာကလိုလိုက်ပြီးတော့ပေါင်းတဲ့ဆက်ခံရတယ်ဒီကရှိနေမြတ်ကာလပါလာဒီဝေးလာဆိုတာမျိုးကြီးတင်တော့ကျိုးကျင်ကြိုရတာနဲ့ရှိတယ်တဲ့ကောင်ဟုတ်လားဒါကြောင့်မြစ်ပဲလိုချင်ကျင်းကြီးကျင်းအင်းပဲကြောက်လေမြစ်တဲ့လိုချင်တဲ့ဘောဖြစ်လာလို့ရှိရင်ကျင်းကြီးကျင်လာနေတူတယ်ဒီနေ့နေ့နဲ့ပြောတာဒီလိုဆိုလိုပါတယ်အဲ့ဒါကတရားအထုတ်နေတဲ့အချိန်ကောင်နော် တရားမထုတ်ဘဲနဲ့လွတ်နေတဲ့အချိန်တွေတော့ဒါမဖြစ်ပါနဲ့ဆိုတော့သာမုကလည်းမရဘူးကောင်ဟုတ်လားမရဘူးအဲ့ဒါကြောင့်ဘုန်းကြီးကမသိနိုင်တဲ့အလုပ်တော့လည်းမပေးပါဘူးမတိုက်တွန်းပါဘူးသိနိုင်တဲ့အလုပ်ကိုပေးပါတဲ့တရားတော်နေတဲ့အချိန်တရားလုံးပြနေတဲ့အချိန်မှာတော့စိတ်လိုလိုက်လို့မဖြစ်ဘူးကောင်ဟုတ်လားတရားပဲလိုလိုက်ရမယ်ဒါကြောင့်မို့အောင်နေဒိနေအိုင်နေကြည့်ရစသည်လို့ဒီမှာဒီက မြစ်တဲ့လူချင်းနဲ့စိတ်ကူးပေါ်လာလို့ရှိရင်သူ့မှပြီးပယ်လိုက်ပါဒီနေ့ကပြောတယ်ကြတာနော်အဲဒီနေ့တော့ဇာဘာရပဲကိုပြောရမယ်ဇာဘာရောဒိနဟောတိဇာဘာရောစိတ်ပြည့်စုံခြင်းဇာဘာရကိုဒိနဘုရားကြီးတွေဟောတိဖြစ်၏ဇာဘာရဆိုတာသူတော်ဘာကို ဇမဇမရတဲ့ပျက်စီးစေလို့ရသဘောပဲဒေါသဖြစ်လို့ရှိရင်ဒေါသဖြစ်တဲ့အာယုံကိုပျက်စီးနေတဲ့သဘောပဲကောင်နော်အဲဒီဖြစ်ဖြစ်တဲမဲ့ဖြစ်ဖြစ်လာမှာသလုတ်ပေါက်ပေါ်ပြီလို့ရှိရင်ငါတက်ရမလားဆိုပြီးတော့ဒီဆိုးတဲ့ပုဂ္ဂိုလ်ကအဲ့ဒါကိုခုလိုက်ရဲလိုက်နှက်လိုက်တချို့လုပ်တယ်တကားဟုတ်လားအဲသင်တို့ ဘုရားဆိုင်ကျော်ကတိုက်တယ်ဆိုလို့ရှိရင်ငါတိုက်ရမလားဆိုကြတော့သူကပုတ်တာပါဘုရားကဟုတ်လားပြည့်စည်ရတယ်ဟောတာဆိုသိဆိုရတဲ့အာယုံမုန်းတဲ့အာယုံတက်ကြည့်တဲ့သဘောနဲ့ကြည့်တယ်သိကျက်တဲ့သဘောသိဆိုးတဲ့သဘောပါပဲအဲ့ဒါဘာနဲ့တူတယ်ဆိုလို့ရှိရင်ယောဂဆွဲခတ်တာနဲ့တူတယ်တဲ့ကောင်ကဒေါသဖြစ်လို့ရှိရင်ယောဂဆွဲတာနဲ့တူတယ်တဲ့ယောဂဆွဲတော့ဘာဖြစ်တယ်ဆိုရင်ပြည့်တယ်မဟုတ်လားတကောင် အထူးအားဖြင့်ငှက်ရှားတို့ကစားလို့ရှိရင်ဒီအသုံးရနေသတင်းတွေပြရတယ်။အဲဒီသတင်းပြနေတဲ့ပုဂ္ဂိုလ်ဘယ်တော့ကောင်းတဲ့စာအရာပြနေမယ်လို့အရတာမပေါ်ဘူးလား။ဘယ်နဲ့လို့ရတော့ကားနေတာကိုဟုတ်လား။အာရပညာရနာချိုးနေတာလားပြင်းနေထားရတယ်။ဒီသမျက်ကြီးတာတော့မှထားနေလို့ဆိုပါတော့ဒါပဲဟုတ်လား။ငါကဆရာတော်ဆရာဘုံနဲ့မှာပါတယ်။သူကအဲ့ဒါအများနေပြီးလူကြောက်ကသမျက်ရှား လာရောက်တော့ဒီပြောကသူနဲ့စားဖို့ရအောင်ဝယ်မလို့ကြီးကြည့်တာပဲကြီးကြည့်တော့သူကခါနေသူမျက်ကခါတာတော့မဟုတ်ဘူးသူခရုံးကပြည့်နေသူကမမာတဲ့လူကိုနော်အဲ့ဒါနဲ့သူမျက်ကခါရတာဆိုပြီးတော့သူကပြောခံရတယ်လေဒါကသူမျက်ကခါတာမဟုတ်ဘူးတဲ့စားတဲ့လူကပြည့်နေလို့တဲ့သူစကားပုံမှန်ပါတယ်အဲ့ဒီတော့မြင်မကောင်းတဲ့နာဖြစ်လို့ခရုံးပြည့်နေတဲ့ပုဂ္ဂိုလ်က ဘယ်လိုကောင်းတဲ့ရတာကိုရှားပေါ်ကျင်ကြည့်ရမယ်လို့ရတာမပေါ်ဘူးမကောင်းဘူးအားနေရတယ်နော်အဲ့ဒါလိုပဲဒေါသဖြစ်နေတဲ့ပုဂ္ဂိုလ်များဘယ်လောက်ဖို့တာနဲ့စကလုံးလေးကြားရမယ်လို့လက်မခံနိုင်ဘူးတဲ့ကောင်လေဒီမှာဘယ်နဲ့ခံလဲဒီဆိုတဲ့အခါကာလမှာဆိုရင်ဒီကလေးကသာသမီလေးဆုံးမ၊ယာသမားတွေကတပည့်တွေဆုံးမ၊မိတ်ဆွေတင်္ဂါတွေချင်းချင်းကအကျိုးရင်းအကြောင်းနဲ့သင်ကြားဆုံးမလို့ရှိတယ် လက်ခံနိုင်လို့ဆိုတော့ကျေးဇူးတင်တယ်ငါမှားတယ်လို့ဒီစကားပြောလို့ရှိရင်မှားမယ်ဒီလုပ်လို့ရှိရင်မှားမယ်ငါဒီပါကပြောပေတယ်၊ရာသမားကပြောပေတယ်၊မိစေတင်ကပြောပေတယ်၊ဒီကောင်မောင်တို့ကအချင်းချင်းကသူကတတိပေးပေတယ်။စသည်ဖြင့်ကျေးဇူးတင်တဲ့ကောင်နော်။ကျေးဇူးတင်ကြပဲ။အချို့မှားရင်းတဲ့ဥစ္စာကဒီပြောစားရင်အများကြီးလည်းဆုံးကျုံးနိုင်တဲ့အကျယ်တဝဲကျုံးနေလည်းဖြစ်နိုင်တယ်။ဒီဝိဇ္ဇာ ချို့တချို့မှုကိစ္စတွေကသိတောင်းတုံနိုင်ရဲ့ကောင်အဲဒီတော့အဲဒီတော့ဒီသေးတဲ့စကားကျေးဇူးတင်ရမှာပေါ့ကျေးဇူးလည်းတင်ရပါပဲဒါရင်းနဲ့လို့သူဆိုးနေတဲ့အချိန်မှာသွားပြီးဒီလိုစကားပြောလို့ရှိရင်မပြတ်ရှိတယ်ကောင်လူမျိုးရံဖြစ်နေပြီကြောင်းနဲ့ကြောင်းနဲ့တခါလဲရံဖြစ်ကြောက်ပြီးကြောက်ပြောအဲဆိုတဲ့ကျင်းပေါင်းပြီးတော့နေတယ်ဆိုပါတော့ကောင်နဲ့ အဲဒီလိုအချိန်မှာသွားပြီးတော့ရံပြန်လို့ရှိရင်အဲမင်းကလည်းဒီလိုမပြောနဲ့ကွာမင်းကလည်းဒီလိုမလုပ်နဲ့သာသနာ့ထောက်ကားရဒီဆိုကြနဲ့ဓမ္မဆိုကြနဲ့ညီညီနဲ့နေကြစားပြီးပြောတော့ဘုမဩဝါဒပေးလို့ရှိရင်မကြိုက်ဘူးကြတာဟုတ်လားသိဆိုးနေတဲ့ပုဂ္ဂိုလ်ကသူကသိဆိုးနေရတာကွာရတာသိနေဟိုသူကသိမဆိုးပဲနဲ့ရရမယ်ဆိုသိနေရတယ် အဲ့ဒါလာပြီးညာဖြစ်တဲ့ပုဂ္ဂိုလ်သူကလွဲချင်တာပြည့်တယ်ဟိုဘက်ကလိုက်ပြောတယ်ဒီဘက်ကလိုက်ပြောတယ်တို့လွဲချင်တယ်ကောင်ဟုတ်လားအဲ့ဒါဘာကြောင့်လဲဆိုသူခရင်ပြည့်နေတယ်ယောဂဖြစ်နေတာဟုတ်ကောင်နော်ဒေါသဖြစ်လို့ယောဂဖြစ်နေတာတဲ့ဒါကြောင့်သိပြည့်စိတ်ဆိုတာယောဂဆိုဆွဲကတန်နဲ့တူပါတယ်ယောဂဆိုဆွဲကလို့ရှိရင်ယောဂဆိုတာလက်ခံထားတဲ့လားလက်မခံမဲထားတဲ့လားတကားဟုတ်လား လက်မခံနိုင်တဲ့ဥစ္စာပဲသိကြည့်ရင်နည်းနည်းပြောင်းအောင်ကုရမှာမလားကောင်အဲနည်းနည်းပြောင်းအောင်ကုရတယ်တချို့ယောဂတွေကနေ့ရက်တော့ဆိုင်တာတော့နေရာကြတာမဟုတ်ဘူးကောင်နေ့ရက်ဆိုင်တာလို့ဆိုယောဂတွေတိုးပွားပြီးသူ့နေရာပဲလွန်သွားတာတဲ့အဲဒါကြောင့်သိကျစိတ်ဆိုတာဟာအဲဒီယောဂဆွတ်ကတာနဲ့တူတယ်တဲ့ယောဂဖြစ်ရင်နည်းနည်းကုရတယ်လို့ပဲသိကျစိတ်ဆိုလည်းပဲနည်းနည်း ဒီပြောက်သွားအောင်လို့ကျူရလိမ့်မယ်တကားနော်ဒီကောင်ပါတော့မလိုဘူးလားလိုတယ်အဲဒီလိုလာကိုစိတ်ကူပူရကတော့တကားအောင်နဲ့ဗေစိတ်ကဆွေးနေလည်းကုလို့မရဘူးတကားအောင်ဟိုနိုင်ငံသားဆေးကောင်ပါကောင်းနေတဲ့ကုလို့လည်းရပါမလားမရဘူးဘာစင်းနဲ့ကုရမယ်ဘုရားစင်းနဲ့ကုရမှာတကားအောင်ဟုတ်လားသစ္စာတရားပေးထားတဲ့စင်းနဲ့ကုရတယ်သစ္စာတရားပေးထားတဲ့ဆေးက

စိတ်ဆိုရင်စိတ်ဆိုတာပြီးရမှာဘုရားကောင်ရသာရကံဝစိတ်တံသာရသာရောကံဝစိတ်တံသာရောသာစိတ်တံဥဒ္ဒနာတိသာရောကံဝစိတ်တံစိတ်ဆုံးမှုစိတ်ကြမှုနဲ့တကွဒီသောစိတ်ကိုလည်းသာရောသာစိတ်တံပြီးစိတ်ဆိုစိတ်ကြမှုနဲ့တကွဒီသောစိတ်ဝိဒ္ဒနာတိပြီးပရိဒါနာဟောတာအဲ့ဒီနည်းနဲ့ဒီနည်းအားဖြင့်ဆိုရင်သန္တံဝဣဇာတံပြာဘာအတိနိဣဇာတံပြာဘာတိဣဇာနာတိမေငါဤတဏ္ဍာ၌သန္တံဝဣဇာတံပြာဘာ ဒုက္ခတံပုရိမာန၌ဖြစ်သောဗန္တံထင်ရှားစီသောပြာပါရံဖြစ်ပြဆိုသောပြာပါရကိုမြင်နာ၏ဒုက္ခတံပုရိမာန၌ဖြစ်သောပြာပါရောသိတဲ့သိသောမှုသည်အတ္တိသိဤဒုက္ခသာနာတိသိသိဆိုရင်သိဆိုတဲ့သဘောပြာပါရသိရင်တဲ့အဲဒီပြာပါရငါတာနာရှိတယ်ဖြစ်တယ်ဆိုတာသိရမယ်တကားနော်အဲဒီနည်းကအကောင်းဆုံးပါပဲ အဲစိတ်ဆိုးရင်စိတ်ဆိုးတဲ့စိတ်ကြင်စိတ်ကြတဲ့တရားအထုတ်နေရင်လည်းလို့စိတ်ဆိုတာကသိသိနေရတော့ရောက်ချင်ရောက်တာကိုတကောင်ဟုတ်လားဟိုစိတ်ကြီးလိုက်ဒီစိတ်ကြီးလိုက်တော့ကြတော့ဒီကကိုယ်နဲ့မတည့်ဘူးတဲ့ပုဂ္ဂိုလ်စိတ်ကြီးမှုလို့ရှိရင်ဒေါသဆိုတာဖြစ်တတ်တယ်တကောင်ဟုတ်လားဖြစ်တတ်တယ်အဲ့ဒါကဒီကကိုကျုံးမဲ့ပြူဘူးတဲ့ပုဂ္ဂိုလ်တို့အကြောင်းစဉ်းစားမိတဲ့အခါကျလို့ရှိရင်စိတ်ဆိုးတဲ့ဒေါသတွေထလာတတ်တယ်လို့ကောင်နော် အဲဒီတော့အဲဒီဒေါသဖြစ်လို့ရှိရင်ဖြင့်အဲဒီဒေါသလက်မခံနဲ့ဥမာပြီးပြလိုက်ပါတဲ့သူဆိုတယ်သူဆိုတယ်သိကျတယ်သိကျတယ်မှပြီးပြလိုက်ပါဆိုတာနော်အဲဒါအမှန်ကောင်းပါလေသိကျစိတ်ဆိုယောဂမျိုးနှိမ်ချိုးပဲဆောက်လေဆိုရမယ်သိကျစိတ်ဆိုယောဂမျိုးနှိမ်ချိုးပဲဆောက်လေသိကျစိတ်ဆို လျှောက်လေဆိုတာယောဂနဲ့အတူရဲ့နေချိုးပဲလျှောက်လေ ဘူး။ဒါကြောင့်လေးလေးရအောင်လည်းထည့်တာသင်္ကြန်ကတော့ပြီးမှပြီးပြောရမှာပါပဲ။ဒါပါလေတော့နော်။ယောဂဝေဒနာဆိုတာတချို့ယောဂဝေဒနာတွေကဝင်ကြလည်းကောင်းတယ်၊ပြီးဆက်တဲ့ယောဂဆိုရင်ကြောက်ကြလည်းကောင်းတယ်တကောင်နော်။မှန်ပါဗျာ။ပြီးဆက်တဲ့ယောဂတွေဖြစ်ရင်အဲ့ဒီယောဂရှိတဲ့ဒီမှာမသွားကျင်ဘူးကောင်လေ။မှန်ပါဗျာ။ကိုယောဂကူးမှကြောက်ရတယ်။ဝင်ကြကောင်းတဲ့ပုဋ္ဌနူနာတို့ ဒီလိုယောဂတွေဆွဲကနေတဲ့လူနာလည်းမသွားကျင်ဘူးတကောင်ညာဟုတ်လားညွန်စရာလည်းကောင်းလို့သူကကြောက်လဲကြောက်ရသူ့မှာလည်းကြောက်လို့မသွားကျင်ဘူးအဲ့ဒါလိုပဲစိတ်ကြစိတ်ဆိုးရတဲ့ဒေါသဖြစ်တတ်တဲ့လူတွေဒေါသဖြစ်နေတဲ့လူနာများတဲမသွားကျင်ဘူးမလွဲတာလို့သာသွားရတာဒီလိုကစိတ်တူတယ်အဲသူဆိုးရတယ်ဆိုလို့အဲ့ဒီလိုမျိုးများသိမဆက်ဆံနိုင်ဘူးလားဟုတ်လားအဲလူမဖြစ်ဘူးလူမုန်းများတယ် အဲဒါကြောင့်ယောဂရှိတဲ့ပုဂ္ဂိုလ်အနာလူမကရှင်တာလိုပဲဒေါသဖြစ်တဲ့လူနာလည်းဒီနေ့တွေကမကရှင်ဘူးတဲ့လောကကြီးနဲ့စပ်ပြီးတော့လည်းအကျိုးမဲ့ကြောင်းအကျိုးမဲ့ဖြစ်ကြောင်းပေါ်တကောင်နဲ့နော်။အားကြောင့်သူ့ကိုသူ့မှလူတယ်ပါတဲ့။ဘုံကျေးဇူးတွေလည်းပြတ်တတ်တယ်တဲ့ကောင်ဟုတ်လား။မြတ်စွာဘုရားလက်ထက်တော်မြတ်စွာဘုရားလက်ထက်တော်ကာကာလတုန်းကညာနာပါဒေါသဖြစ်တဲ့ညာနာပါကိုမြတ်စွာဘုရားသခင်ကိုတော်တဲ့ဩဝါဒပေး။ ရဟန်းကလည်းပဲသောတာသောတာဖြစ်နေတဲ့အခါကျတော့ဆရာလက်ကတော့သူကတဲနားမထောင်နေနိုင်ဘူးတကားနော်။ညစွာဆရာကဥပမာဒီကဖြစ်ဘူးတဲ့ဝိသုတခုကိုထုတ်ပြပါတယ်တကားနော်။အဲနဲ့ထုတ်ပြတော့ဆိုတော့ဒီတာဝတိဒီမှာပဲတဲ့ရှိကအန်ဒီရဲ့အဝေရေဟိကာဆိုတဲ့အင်းရှင်မအဲသာသနာသာသနာဒီကျေမအင်းရှင်မရှိခဲ့တယ်တဲ့ အဲ့ဒီဝေဒနိကာရဲ့အိမ်မှာအခိုင်းရှည်ကျွန်မကလည်းကာလီဆိုတဲ့သာသာရောက်ဒီသာလီရောက်တဲ့မှာတော့ရှိတယ်ကာလီဆိုတဲ့ကလေးမလုံးကျန်လုံးတဲ့ဓာတ်တွေအကုန်လုံးလုံးအာမမထိုင်ရဘူးဒီလိုတင်တော်တော့နေတော့ဝေဒနိကာကကာလီနဲ့စပ်ပြီးတော့စိတ်ကမဆွေးရပဲကိုယ်ကောင်နော်ဆွေးရပါဘူးဆွေးရတော့အရာသေးကရှင်းမညရတယ် ဝေဒိကများနော်သူသဘောကောင်းလိုက်ရာသူ့အိမ်ကတိုင်းကိုကလေးမနဲ့ကျန်ရဌာနပြောဆိုတာလည်းမရှိဘူးသက္ကမုံနဲ့နန်းကောင်းနဲ့ခေါ်ဝေါ်ရေးရှိတယ်သူတော်ကောင်းမှလေးပဲဒီရထဲကရှိရှိကြတယ်တကောင်ဟိုအိမ်သွားလို့ဒီမှာဒါကြီးကသွား သူ့တခင်မဝေရဏိကာကြည့်ကြည့်နေတာကြားတာဒီအိမ်သွားလဲကြည့်ကြည့်နေတာကြားတာပဲတရားမယ်ဘယ်ရာကြည့်ကြည့်နေတာကြားတယ်သူဝေရဏိကာဆိုတဲ့ဒီအိမ်ရှင်တခင်မရဲ့အဖြစ်ကိုပြောတာဘယ်မှမကြားဘူးဒီတော့ဒါလီကစဉ်းစားတယ်တို့ရှင်မတကယ်ကိုစိတ်တော်ကောင်းလို့လားဘယ်မှမဟုတ် ကိစ္စကြီးငယ်တွေငါဆောင်ရွက်နေတာတွေကသူရင်းကမရှိလို့များသူမဆိုးတာတွေကအကြောင်းမရှိလို့သူမဆိုးတာတွေကသုံးစားအောင်ပါပဲသူကစဉ်းစားတယ်ကတော့နော်အဲဒါဒီနေ့တော့ခါကာလကြတော့အိယာကမင်းတော်တော်မှမဆဘူးတဲ့တော့နော်အဲဒီကခါတိုင်းဆိုလို့ပြင်မင်းတော်တော်ထပြီးတော့အဲမိတို့ဘာလို့မှုရင်မိတို့ဘာလို့တဲ့မျက်နှာပြေဖို့အဲအရှင်အရှင်အရှင်မတွေမျက်နှာပြေဖို့ ဒါတွေလည်းဆင်းရဲလို့ဒါကြီးတို့ဘာလို့ကြိုတာနေနဲ့ကြိုမိုက်တွေဘာတွေလဲတာနေနဲ့လဲဖို့လောင်းဟုတ်လားလုံးကြဒိဋ္ဌတွေဟောသောလောကလည်းမင်းငင်နဲ့ထားပြီးတော့ဒိဋ္ဌတွေတော့ဒီကနေ့ထားလာတဲ့အခါလွယ်တူသုံးသွဲဖို့ရဆင်းရဲဖြစ်ဟုတ်လားအဲ့ဒီမျိုးတော့သူကအိယာမထားမထားတော့ဝိရိယကသင်ကြတော့သူကထားလာမှာပေါ့ဒီလိုလိုဆိုတော့ဘုံနာရီတော့ထားတယ်လို့ဆင်းရဲကြတော့နော်ဘုံနာရီတော့ အဲ့ဒါတော့မျက်နှာတွေဆရာကြီးလည်းမရှိဘူးဒီလိုတော့လိုတဲ့အခါဖြစ်ပါလိမ့်မယ်ကြောက်လို့ပါပဲဒီမိုက်တွေပါလေတဲ့ကလည်းဒီနောက်မှမင်းကဒီပေါ်ထားတာလည်းမတွေ့ဘူးဒီကနေ့ဝေဒဟိကအဲဒါလီအိယာကထားလို့မပေါ်သေးဘူးဘာမှသူလောက်ကန်တဲ့လက်ရရှိရမကြည့်ရဘူးနေများမကောင်းကြတော့လေတာလူစင်းသားတွေကိုအလုတ်ကမတိုက်ဘူးတော့စိတ်မချိုးသေးဘူးဘောတကောင်ဟုတ်လား အလုံးကြိုက်သေးဘူးစိတ်မဆိုးသေးဘူးသနာတောင်သနာလိုက်သေးဟုတ်လားအဲဒါဒီမြင်မကောင်းလို့များသိရတဲ့ကမထားတဲ့နေကြတာဒါများချင်းနဲ့ရုပ်ရှင်ရုပ်ရှင်ပဲဒါနဲ့တွားပြီးတော့ပြောင်းပါလေဒါလေးအိယာနာပါဟေးဒါလေးပါလဲတခင်မဟဲ့မင်းအိယာမထားသေးဘူးလားမထားသေးဘူးတခင်မမင်းမြင်မကောင်းလို့လားဘာဖြစ်လို့ဒီလည်းကောင်းပါလေဘာမှမဖြစ်ပါဘူးအိရှင်တို့လည်းအိရှင်ရဲ့ပြောတာ ပြောတော့သံဃာတော်ယူရဖို့ရှိအောင်အလုပ်ကနည်းနည်းလေးကြိုက်လာရောတကောင်နော်မှန်ပါဘုရားစိတ်ကြတယ်ခုလဲဉာဏ်နာသွားကိုတောင်းပါမှာကာလနာခွင့်ပြုလို့ဒါနဲ့ဘာမှတော့မရှိဘူးနဲ့ဒီချိန်မထားရဲနဲ့နေရမှာဒီကောင်မဖောက်ပြန်လာတာဘုရားတရားဖြစ်ပါစိတ်ထဲမှာဒေါသလေးစပြီးဖြစ်လာတယ်တကောင်ဒေါသဖြစ်တယ်ဆိုတော့ဒေါသဆိုတာကကိုယ်မူရာတွေလည်းဖောက်ပြန်တယ်တကောင်မျက်နာတွေပါလေညိုသွားတတ်တယ် မျက်မှောင်တွေပါလေကုတ်သွားတတ်တယ်ဒီလိုဟာတွေရှိတာဘုရားကနော်ဒါသာကရမပြောသေးဘူးမျက်နာလေးပါလေပြည့်သွားဘူးဒါလီကစုံစမ်းရေးကိုစုံစမ်းရေးဆိုတာစုံစမ်းရေးလည်းမရဘူးပါလာတယ်ကောင်ဟုတ်လားဒီနေ့ပုဂ္ဂိုလ်တွေရိုးရိုးရိုးနေတာသူကစုံစမ်းတဲ့ပုဂ္ဂိုလ်တွေကတကယ်တခြားပုဂ္ဂိုလ်ရဲ့အကြောင်းအရာတွေသူကသိအောင်လို့စုံစမ်းနေတာဆိုတော့သိပါတာ ကာလီကတပည့်ကောင်းနဲ့စုံစမ်းနေရကြည့်လိုက်တယ်။ဒီသခင်မှာဒေါသတော့ရှိပါတယ်။ပြီးတော့သိရတယ်။ဒီလိုရအကြောင်းမျိုးကိုပြောတာပဲသူမျက်နှာပြည့်သွားပြီ။အဲဒါလည်းလည်းသူမကြကြသေးဘူးငါဆက်ပြီးစုံစမ်းလိုက်အောင်ပါပဲ။နောက်ကျလည်းအိယာမထကြဘူးတဲ့ကောင်။အဲ့တော့ဝရိဝရိကကအိယာထလာတော့လောကဘာမှမသိရတဲ့ဒါကလားဒါကမနေရတဲ့အိယာထဘူး။ဒီလည်းဒီမထဘူးဒီကောင်မပေါက်ပြန်ပြီးစတဲ့ အလုတ်ကတစ်ချက်တိုက်ထားတော့နည်းနည်းသိဆိုးလာပြီကြာမလားဟုတ်လားသိဆိုးလာတော့အဲဒီတော့သာသနာကာလီအယာနာပါဟေးကာလီအယာမထားသေးဘူးလားအရင်နေ့ကတော့ဆိုရိုလေးမဟုတ်ဘူးတကားနော်အတန်လေးကလည်းဖောက်ပြန်ရောလာကြည့်တဲ့အခါမှာဆိုရိုသာသာရလို့မရှိဘူးတကားဟုတ်လားပြောလို့ချင်းအဲဆက်ဆက်ဆက်အပြင်းပြင်းထန်ထန်လေးပြောရပါတဲ့နာမခန္ဓာစကားလေးပြောရတဲ့အဲဒါဆိုတော့ ဒါသလုံးတိုက်လာလို့ဒေါသကနည်းနည်းပြည့်လာလို့ကြာတယ်နော်အဲ့တော့ဒါလီယာပြောတယ်ဘာလဲရှင်မ900လောက်ရှိတယ်ဆိုတော့ကျောင်းပါလားအဲ့ရမထားသေးဘူးလားဒါသေးဘူးရှင်မဘာဖြစ်လို့မထားသေးတာလဲဘာမှဖြစ်ပါဘူးအိတ်ရှင်လည်းအိတ်နေတာပဲပြောတော့ဟုတ်ပါကျေလေးကမျက်နှာကြည့်ရုံနဲ့ကနှုတ်ကဆွဲလာတယ်ကြတာဟုတ်လားဒီမထားနိုင်ဘူးမဆောင်ကြည့်နိုင်ဘူးဒေါသဖြစ်မှတော့ဒီကမသိနိုင်ဘူးอืม ဒါကြီးနော်ငငါအကြောင်းပြီးမယ်ပြောလာတယ်တကားဟုတ်လားအဲ့တော့သာသနာတော်ကငါးပါးတယ်ကိုယ်ဒါကြီးကဟုတ်တို့တင်ပါတို့တို့တာကအကြောင်းမရှိဘူးတို့တာအကြောင်းရှိသုံးမှာဒါမျိုးလေးဒီအောင်ဆက်ပြီးတော့သုံးသားတယ်ဥမာပဲဆိုနောက်တည့်လက်ကအိယာမထကြဘူးလို့ကောင်အလုပ်ကနှစ်ခါလောက်တိုက်ထားတော့သူကဒေါသကတော်တော်ပွင့်နေလို့ကောင်နော်အဲအဲဒီကလေးအိယာမထသေးဘူးလားထသေးဘူးတဲ့ခင်ဗျ နင်ဘာလို့လဲမထားရလဲဘာမှမဖြစ်ပါဘူးခင်ဗျာအိတ်ရှင်လိုပဲအဲ့လိုနင်ကအကြောင်းသိရဟဲ့ဆိုပြီးတော့တရားကလာနဲ့ပေါက်လိုက်တာကလည်းကောင်းကွယ်တွေးတယ်ဆက်တယ်တဲ့လားဟုတ်လားမှန်ပါဒါဟိုပါဠိတော်ကသဒ္ဓါမဟုတ်ဘူးဟုတ်လားမြတ်စွာဘုရားဟောတာကမြတ်စွာဘုရားဟိုရဟသုံးပါးလေဟိုရဟဒေါသကြီးလေဟဒေါသဒေါသချုပ်ပြီးမှဥပမာနဲ့ပေးပြီးသွားတယ် သုံးပါးတွေကတကားဟုတ်လားသူအမှန်ကောင်းတယ်မြတ်စွာဘုရားသုံးပါးကဘုန်းကြီးရဲ့အဲ့ဒီစာဖတ်ပြီးတော့ကြည့်တော့မြတ်စွာဘုရားပါလေးကိုသမီးကိုတော့ပြီးတော့သုံးပါးတွေပဲဥပမာလေးနဲ့ဒါမရှိလို့ဒီတော့ဒီသုံးမှုတွေသိခံနေအောင်ဒေါသပယ်နေအောင်မြတ်စွာဘုရားအဲဝိသုကြောင့်လင်းနဲ့သုံးပါနေတာကိုတကားဟုတ်လားနောက်သိကြည့်ရကောင်းတယ်ဟုတ်လား။သာနာဒေကြာကြည့်လို့ရှိရင်ဘုရားသိကြည့်ရကောင်းတယ်ဘုရားနဲ့တွေ့နေရတယ်လို့အမှန်ကောင်းတယ် အဲ့တော့ဒါရီကအဲ့ဒီကနေပြီးတော့ဒီနာနီကျင်းနေသွားတာဗောတကောင်ရဟုတ်လားဒီကနေပြီးတော့ဒီလိုလို့ခဏခဏလုပ်လိုက်တော့ဒီမှာအားကိုးကြပြီးတော့ဒီနာနီကျင်းနေသွားပြီးတော့ပြောရတယ်သာသနာတော်ဒီမှုကြတာမှာဒီမှာဟုတ်အမှန်တန်သဘောကောင်းတယ်ဘုရားရှိပါကိုသောသောကရေဝေဒဟိကဒီမဆိုးရတဲ့ဝေဒဟိကဒီမှာတော့ဒီရဲ့ဒီရဲ့အမှန်ချင်းချင်းလို့ဝေဒဟိကပြပါလား သိရတာမထလို့လေဟောဒီမှာဒကာကလနာပေါင်းတာဒီမှာချင်းခေါင်းကွဲပါပြီဆိုပြီးခေါင်းကွဲတာတွေးရရောပြီးအဲ့ဒါကိုလိုက်ပြရတယ်ကွာအင်းဟိုအိမ်နဲ့ပြဒီနဲ့ပြတယ်ပြခဲရမယ်ဒီကျဲရရတယ်ဒီကမှာပါတော့ဝိရိကနော်စိတ်ကျမ်းတာဒီကမှာဒီမှာအိမ်ကကောင်းမလို့ကျဲကျဲကြည့်တာသိရမထတာနဲ့ဘယ်တော့ကျင်းနေတာလောက်ရမလားဆိုပြီးတော့ကျဲရရကြပြည့်ပြည့်ရတာလေတကောင်လေလူတွေက ကြီးမွန်ကြရှိရင်တော့နည်းနည်းပဲခါကျကျော့ပဲကောင်ဟုတ်လားကျော့ပြောကြတယ်သာဓုသုံးပါတော့မခေါ်နိုင်ဘူးနှစ်ခါလောက်ပဲခေါ်နိုင်မယ်ပြောရဒီလိုတော့ဟုတ်လားအခုခြာနာတယ်သူကဟောလို့ဆိုတော့ဘာပြမမကြည့်သေးဘူးဆိုပြီးတော့ကြီးမွန်ကြကြတယ်သာဓုတော်မှအကုန်လုံးမခေါ်ဘူးတကားဟုတ်လားအဲကြာကြတော့တာကထိုးထိုးပဲဟုတ်လားအာလာထိုးထိုးလည်းကြည့်ရကြတော့ကိုမုံမုံအဲဒီလိုကြည့်ရတာပဲတကားဟုတ်လား ဒီမောဒီမောကြာကုန်ဆိုတာရပောင်းများစွာဒီတံမီတာတွေဝိညာဉ်တွေများစွာအာမရနိုင်တော့ဘူးတဲ့ရတော့လွဲရတာပဲနော်ဒုက္ခဥပါဒ်ခန္ဓာဒီလိုသိရသိတဲ့ကျန်တော့ဥပဒေဖြစ်တယ်လားဟုတ်ဘူးလားဒီလေသူကလောလောလေးရသူကတဲ့ဝိပဿနာရှိတယ်ဒါနာပြည့်မယ်ဒီလိုပဲကျင်းအဲ့ဒါဘာကြောင့်တော့ဆိုလို့ရှိရင်ဒီနောက်အဲ့လိုတော့မကျင်းနိုင်တဲ့ဒေါသမဖြစ်နိုင်လို့မလိုက်တာအဲ့လိုတော့မကျင်းနိုင်တဲ့ကာလညာနဲ့ဒါကတော့ဖြစ်တယ် ဒေါသကြောင့်နဲ့ဝေဟိတာကြောင့်ခံရတယ်ဆိုတော့အဆုံးပြတ်သွားတယ်ဟုတ်လားတခါတည်းနဲ့ပြတ်သွားတာဟုတ်လားနော်အဲရေပေါင်းရတော့အချင်းမခါရတယ်တခါတည်းနဲ့ပြတ်သွားတယ်အဲဒီကပြောလာတော့ဒေါသဖြစ်နေတဲ့ယဟန်ကိုသုံးမရဆိုတာတဲ့နော်အခုတရားနာတဲ့ပိဋကတရားတော့ဒေါသမရှိပါဘူးငြိမ့်နေကြတာဒါကြောင့်ဒါလေးကပေါင်းနေတာပါတတိယတစ်ဆောင်စဉ်းစားကြည့်ရင်ကောင်းတယ်နာဂာဖြစ်တာလေဒါမျိုးသမီးနဲ့စတဲ့ အဲဝတ္ထုယူသားနဲ့စတဲ့ဝတ္ထုပဲခင်ဗျားပြောရသေးတယ်ဘာလို့ဆိုတော့မျိုးသမီးတွေနှင်းပြီးပြောတယ်အောင်းမင်းအောင်းမင်းတယ်မှာဟုတ်လားအဲကြောင့်ယူသားနဲ့စတဲ့ဝတ္ထုလည်းခင်ဗျားပြောပါဝတ္ထုပဲဒါကနေပြီးတော့ကျော်သားအားရတယ်ပြောတော့သာမန်အောင်ရတယ်ဒီလိုပါဝတ္ထုကတော့ကောင်းတယ်တခါလားဝင်လာရပါလားဝင်လာရတာကမှတ်ထားတယ်ပေါင်းနေကြတယ်ဘောဉာဏ်နဲ့တက်တာပါပဲအနိစ္စကတော့သင်တာပဲအမျိုး နာအဲ့ဒါမှဒုက္ခကြီးနဲ့ရှိမှာပါပါဒီမင်္ဂလာကဒီမင်္ဂလာကမပြောရပါဘူးအဲ့ဒီမှာဒါထိုင်ဝိုင်းပေါ်တကားဟုတ်လားဒါအောင်လို့လူကြီးတွေကမပေါ်ရတဲ့ရှင်းကြတယ်ဒီမင်္ဂလာကကိုကြားတယ်ထိုင်ဝိုင်းပေါ်ပါရင်ခြေလေးတောက်ဘုန်းစားအဲတရားစကားတွေသူကြီးကြတာဟုတ်လားဟုတ်လားတရားစကားသူကြီးရဆိုရင်တော့ကြတော့ကိုယ်ယူနေသူယူနေတယ်လို့ရှိရင်ညခုံညကိုကြည့်ကြတယ်တကားအဲဒီမှာ ရားတွေရှင်ရခွန်ရတာကြောင်းနဲ့ကြောင်းနဲ့ပြီးမဲ့ခန္ဓာနဲ့ထိုးကြသိကြတယ်နောက်ဆုံးကြတော့ဒါတဲ့ရောက်တယ်လို့ပြောရတာပါမှန်ပါသုနာအဲ့ဒါလည်းပြီးမဲ့ခန္ဓာလို့ပဲမလားမှန်ပါသောတာဒေါသကိုမတိုင်းနိုင်လို့ပါမှန်ပါဒီထဲမှာတရင်ကဆရာကောက်ချက်ထားလိုက်ပြီးတဲ့သူကအဲတော်ပါသေးတယ်ဒီလိုရှင်နေတာကတဲ့ခန္တီစဒုက္ခမျိုးကြောင့်ရှင်နေတာမျိုးတော်သေးရဲ့သူကပြောတယ်ဒီမှာကတော့ပတ်နေကြတယ်ဒီမှာဆိုကြတော့အန္တိစခါရမယ်ဆိုတာ ဟင်းဟင်းကျင်းလို့ရင်းတဲ့တခါတော့ဥမနာနဲ့လည်းကြောင်းတဲ့တိုင်းနဲ့ချိုးချက်ပြကြတယ်တခါတော့တော့ကိုယ်ကနာတော့တာဟဲ့အဲဒီလိုပဲသူကနိဗ္ဗာန်အကြောင်းဆွေးနွေးတယ်ဟုတ်လားဝိပဿနာအကြောင်းဆွေးနွေးတယ်နိဗ္ဗာန်နဲ့ဝိပဿနာတော့ဆိုတာကိလေသာကျင်းရမယ်အလုပ်တွေလားတခါအနာဖြစ်နိုင်တဲ့ဇာတိလည်းပြောင်းရပြောင်းနေခန္ဓာမျိုးကိုငင်းကုန်ကြီးကပြကြတယ်တို့အောက်ကျေတုံးဆိုလို့ရှိရင်ဘွယ်ထုဘာထုဘောတကောင်မဟုတ်လားဟုတ်လားဒါတွေကတကောင်တို့တူးမှာပါဘုန်းကြီးတော်လည်းကြားမှာကြားဥပါလေ နာဂံခေပါတော့နာနာဂံဖြစ်တယ်ခေဒီလိုအရင်ဒေါသဆိုတာဒေါသသတ္တကံဒီရောချက်ချင်းပြရမယ်တဲ့သူကျစိတ်ဆိုယောဂမျိုးမျိုးချုပ်ပဲကြောက်တယ်အခုလည်းသူဆိုးလာတာဘယ်သူနဲ့သူဆိုးလဲခင်လဲမိစ္ဆာတဲ့ပုဂ္ဂိုလ်နဲ့သူဆိုးတယ်ကောင်းတယ်နော်ဘယ်နဲ့မိစ္ဆာတဲ့ပုဂ္ဂိုလ်လဲအခြားရကပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေနဲ့သူမဆိုးရပါဘူးသူဆိုးပုဂ္ဂိုလ်တွေပြီးတော့မရှိဘူး ရှိတယ်နဲ့လည်းဝေးတဲ့ပုဂ္ဂိုလ်တွေနဲ့ကတော့တွေ့ကြုံမှမရှိဘူးသူမဆိုးတယ်ဘူးတကားမှန်ပါဘုရားနိစ္စတဲ့ပုဂ္ဂိုလ်တွေကိုဆိုးတာပဲဒီမှာအတူနေအတူနေပုဂ္ဂိုလ်တွေဆိုးတဲ့အကြောင်းမှာအတူနေပုဂ္ဂိုလ်တွေဆိုးရတယ်အဲအင်းကြီးပုဂ္ဂိုလ်တွေဆိုးရတယ်တကားနော်အဲဒီပုဂ္ဂိုလ်တွေဟာတကယ်အရေးကြတော့အင်းနဲ့တူတူညီရနေတဲ့ပုဂ္ဂိုလ်တွေကမရှိဘူးအဲသိဆိုးကြတယ်မဟုတ်ဘူးဒါပေမဲ့လို့ကိုယ်တော်မကြတဲ့ခါကျကြောင်းနေကြောင်းနေသိဆိုးကြတယ်ဟုတ်ပါပြည့်စရာအကြောင်းနေပါဟုတ် တရားကလည်းပဲအမိတယ်ပဲဒီလိုရံဖြစ်ကြတာပဲဒါနဲ့ဖာလည်းဒီလိုရံဖြစ်ကြတာပဲအဲဒီလိုလည်းသာသာပါပါလေးတော်သာသာပါပါလာကြည့်ကြတာလည်းပါလာတယ်ကိုရှင်းတတ်တာလည်းပါလာလည်းဒါဝင်ဟုတ်လားအဲ့ဒါတွေကကြောက်နေကြောက်နေသိမတိုးတဲ့ပုံကိုရေးတာဟုတ်လားနည်းနည်းရှင်းနေတယ်ပြီးတော့ရင်လုံးသွားမှာပဲဆိုတော့အဲ့ဒီစိတ်ဆိုးမှုကလေးကသုံးပြမှာပြဘူးတွေကို ပါအောင်နာသာသောတာပိမဝိဝိနိဒရာသာပိတံဆိုတဲ့ဒေါသလေးကိုနှုတ်ပြလိုက်လို့ရှိရင်ဒေါသကြီးကအမှန်ဆန်းတာမလားနော်လောကလုံးကြံသိကြတယ်တရားများများသိကြတယ်သိကြတယ်တတ်ကြတယ်ဆိုတာကဒေါသကတိုက်တွန်းနေတာကောင်ဟုတ်လားအဲဒီကနေ့ဒီဝါတနေနဲ့တနေတနေငါနဲ့တနေငါတဘာလုံးပေါ်ကောင်ဟုတ်လားအဲဒီဝိနည်းတဘာလုံးကြောင်းနေတော့မပြောင်းတော့ဘူးဆိုတော့ဒီမှာတော့ဒေါသဟုတ်လားဒီဒေါသကလည်း ဒေါသမကျင်သေးတဲ့ပုဂ္ဂိုလ်ရှိနေတာပဲကောင်းရဟုတ်လားရှိနေတာအဲ့ဒီဒေါသအဲလူတွေဆင်းရအောင်လုပ်နေတဲ့တရားတရားစိုးကြီးမဟုတ်လားကောတရားစိုးကြီးဒီတရားစိုးလက်ခံထားပြင်မလားဉာဏ်ခံနေမှုတန်းနိုင်လို့ရှိရင်ပယ်ရလိမ့်မယ်တကားဟုတ်လားမှန်ပါဗျာဒါပေမဲ့လို့ဘုန်းကြီးကမှန်ပါဗျာနာပါဘုရားဘာသာတရားပါဘုရားကပြောတဲ့အစာရေးတူတယ်ကော မှန်ပါဒေါသကိုတည်ဝေးရဟောလို့ငါ့ကိုပဲငါကြောင့်ပါအကျိုးမရှိဘူးပေါ့ကဒါကဆိုးတယ်ဒေါသအနာဂတ်မှာပဲထိုင်တာပဲဒုက္ခဥစ္စာတွေပဲနေတဲ့အနာဂတ်မကင်းဒေါသမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့ဒေါသကင်းဒေါသကိုပယ်ရမယ်ဆိုတော့ဘယ်ပဲလို့ဖြစ်မလဲဟုတ်ဟိုဒီမှာရောဟောတာဟုတ်ပါဘူး။တော်တော်ကြာကြီးတယ်။တော်တော်ညာကြီးပြင်တယ်။ဘုရားကဖြစ်နိုင်တယ်။တော်တော်ညာကြီးပြင်တယ်လို့လည်း မကျင်းလို့ပေးရတာဘောတကားကပင်းပင်းနေပေးကြဘယ်လိုတော့မလို့အနာဂါမှာဒေါသမရှိတော့ဘူးဆိုတော့နာဂါကြတော့ဒေါသပဲပြလိုအောင်မလားမလိုဘူးမကျင်းလို့ပေးရတာဟုတ်လားပုဂ္ဂိုလ်ဖြစ်ပေါ်ရတယ်နာဂါကြဟုတ်လားအဲဒေါသပဲလို့ရှိရင်အောက်ဖြစ်တော့အတူနယ်ပုဂ္ဂိုလ်ချင်းတွေဖြစ်ခင်ချင်းရင်းနှီးခြင်းမေတ္တာတွေမပြတ်ဘူးကြတာနော် ဒေါသမပယ်လို့ရှိရင်သိဆိုးပြီးတော့ကိုယ်ရဲ့ညာတွေပြောရင်သတ္တပုဂ္ဂိုလ်ကလည်းသူလည်းသိဆိုးမှာပဲ။အဲသူကသိဆိုးလို့ပြောလိုက်ကိုယ်ကသိဆိုးလို့ပြောလိုက်ပြောနေပြောနေ။ဟောကြတော့အမုန်းကြီးမုန်းမသွားရဘူးလား။အဲဒေါသမနာသိခင်နေတဲ့ပုဂ္ဂိုလ်တွေချင်းချင်းမိတ်ဆွေချင်းတွဲရတယ်ဆိုတော့ဒေါသကြောင့်တကားပဲဟုတ်လားအဲဒီကဘုရားဘာတော့ပန်ဆိုပြီးတော့ဘောင်းတဲ့ဆက်တာနေတဲ့ အိန္ဒိယနာတွေလည်းပဲအချင်းချင်းကွဲကြတယ်ဆိုတော့ဒီဒေါသကြောင့်ပဲတကားဟုတ်လားမယုံကြည်တယ်လို့ဒီတော့ပြည်နေတာဒါပဲလို့ကောင်းတယ်ဒါတော့ဒေါသဖြစ်လာလို့ရှိရင်အဲ့ဒီဒေါသကိုတော့ပယ်ဖို့ရဘုန်းကြီးကတော့အထူးပဲတိုက်တွန်းပါလေဗျာနော်ဒါတရားရှိတဲ့ပုဂ္ဂိုလ်တွေကအာမထုတ်တဲ့ပုဂ္ဂိုလ်တွေကထိုင်ပါလို့သိနေကြတယ်ဒါတွေပယ်နေနေပယ်နေတော့အကျိုးရှိတဲ့ကောင်နော်ရှိရမှာပဲဒေါသကရှိတော့ရှိမှာပေါ့ရှိတယ်မဲ့တော့တရားတွေမရဘူးဆိုရင်သိခံပြီးတော့ပယ်လို့ရှိရင်နောက်တစ်ချိန်ကျရင်ဒီကံလူလာကြည့်တော့ဒီဆိုတော့အမြင်ကမကြိုက်ဘူး ဒီလိုပုဂ္ဂိုလ်ကသာသနာစိတ်ကံမှုမေတ္တာစိတ်တွေမပြည့်ဘူးကောင်ပိုင်းကရိုးရိုးနေတယ်ကိုကသူဆိုပြီးတော့ပြောလိုက်ပြီလို့ရှိရင်ဒါလည်းသူကိုခေါ်လဲသူကိုခေါ်တော့ပြောင်းပြောင်းနဲ့မျက်နှာကိုမကြည့်နိုင်တော့ဘူးတခါဟုတ်လားမကြည့်ဘူးလို့ပြောနေတာကြောင့်မို့ဒေါသကြီးအဲဒီဒေါသလေးကျွမ်းလိုက်ပါပြီးပြီးတော့အဲဒီကျင်းတဲ့ပုံစံကျင်းတဲ့ဒီမှတ်ရမှာပေါ်တခါလားမှန်ပါဗျာအားကြီးရပါပဲသူရတယ် အချိန်ကတော့၄ပိုင်းဆိုတော့ဟုတ်ပါနှစ်ဆောင်ရသေးတာကိုသုံးတော့ဒီလိုလေဒီလိုလေတန်ထုတ်မှလည်းဖြစ်ဒီကပုဂ္ဂိုလ်ငါဒီလိုရမလားဆိုပြီးတော့နာဂံတန်အောင်ဖြစ်နေတယ်မနေပါဘူးအဲဒီကအပါလိမရနာဂံဖြစ်ရင်လည်းမနေဘူးသောတာပန်ဖြစ်ရင်လည်းမနေဘူးတော့ဆုံးတရားထုတ်နေတယ်၄000ကျော်5000အတွင်းတော့သောတာပန်ဖြစ်နိုင်တယ်လို့အဲဒီဘုရားထားတာဆိုတော့အားကြီးရပါတယ်အဲဒါလေးတော့ အဲဒီကမှလည်းကိုယ်ကခိုင်တော်နဲ့ဘုံကြီးရတာဒီ။ဟောရင်ဒီတော့သူကအခံနဲ့ကိုယ်မှတ်တယ်။ခိုင်မှာပြုတ်ပြောလို့ရှိရင်ဒီကနေ့နားတော့နားတယ်နားတယ်မှတ်တယ်။ဘာနာငါတော့ဆုံးပြ။ဟောရင်တဲ့ပုဂ္ဂိုလ်ကြီးပြပြည့်။သာရှိရင်လည်းပြည့်တယ်။နားတယ်မှတ်တယ်။ဘယ်လောက်လဲမဟုတ်ပါဘူး။ဒါလည်းသူကတရားအနေနဲ့ဒီလူတွေလို့မှတ်တာပါ။ကျေနာလို့တော့နည်းနည်းပါးပါးတော့နားတယ်။နားတယ်နားတယ်မှတ်တယ်ခေါင်းကြီးတဲ့ပုဂ္ဂိုလ်ကြီးပြည့်တယ်။ဟုတ်တာ။အဲကိုကိုဆိုတာတော့ပတ်ပြီးတော့ကိုကိုတယ်ကိုကိုတယ်ဆိုတာဘုရားလို့ပဲအဲ့ဒီကိုဆိုတာနော်။ ပါဘူးဒါကြောင့်ဒီထဲကရင်သားလေးမှတ်မှတ်လို့ငင်းသွားပြီဆိုတဲ့အခါမှာစိတ်ကြည်ကြည်နဲ့ရှိတဲ့အခါမှာပြောတင်ပြောတဲ့ကိုကပြောတာလို့ဒီနေ့ပါလို့ဒီလိုပြောတာလည်းကောင်းနော်အဲဒါသူတို့သားကလည်းပြောတင်ပြောတဲ့ကိုကပြောတော့ဘေးကပြောတော့သူမထိုးဘူးလားဟုတ်လားသူမထိုးဘူးမေတ္တာမပြောဘူးမှကောင်းပါလေဒါကြောင့်စိတ်ကြည်စိတ်ဆုံးယောဂမျိုးနှိမ်ချိုးပဲပြောက်ဒီဟာလေး အာမထုံနိုင်ပါဘူးတော့နော်အဲဒီသာနာငါးပါးပြီးတော့သောတာပန်ဖြစ်တဲ့သာနာကွယ်သာနာကွယ်တော့ကွယ်ကုန်မှာဒါတချို့သွားနိုင်တဲ့ပုဂ္ဂိုလ်တွေပြတ်မှာပေါ့တကားဟုတ်လားမှန်ပါဆရာဒါတော့သူပုဂ္ဂိုလ်တရားအထုတ်ပြီးအောင်ရောက်ကြရမယ်မလွယ်ဘူးပါနော်တရားထုတ်ကိုရာကိုအကြောင်းမြင်ကြရမလွယ်ပါဘူး အာထုတ်ပြန်တော့လည်းအနာဂါပြောင်းဖြစ်ဖို့ဆိုတာကဘယ်တော့မှဖြစ်မှာမဟုတ်ဘူးကောင်ဟုတ်လားဒီအတွင်းမှာနာဂါမဖြစ်ခင်တော့ဒေါသဖြစ်ခြင်းဖြစ်ရဆိုပြီးတော့မွေးတာလေတော်ပါမလားတကောင်မတော်ဘူးယောဂဝေဒနာဟာအမြင့်ပြပြောင်းနေရင်တော့ကောင်းတာပေါ့ဒါလည်းအမြင့်ပြပြောင်းနေတဲ့သေးမဟုတ်လို့ရှိရင်ခဏတစ်ပြည့်တက်တာလေပြီးတော့နာမစားတော့ဘူးမမီဝဲတော့ဘူးဆိုရင်နေရာကြပါမလားတကောင်မကြဘူးခဏတစ်ပြည့်တက်တာလေသူကတော်တာပေါ့တကောင်ဟုတ်လားဟုတ်ပါဘူးအေး အမြင့်ပြပြနိုင်တဲ့သိရရင်တော့အကောင်းဆုံးပေါ့အဲ့ဒီသိရရင်တော့တခါသုတခဏတက်တာပဲသိတယ်သုံးဆောင်မှာမဟုတ်တော့ဟုတ်လားဒါကြောင့်ဘုရားကြီးဒီကျိုးတဲ့ဒေါသလေးတော့ပြင်အဲဒီဓာတ်တော်တွေကဘယ်ကြမှာရှိနေလဲပါလို့အခုသာသနာ9000ကိုကြားပါတယ်ဘယ်သူမှကိုယ်ကိုယ်မှကိုယ်ကိုယ်မရှိဘူးသိပြစိတ်ဆိုယောဂမျိုးနေလို့ပဲကြောက်လေစိတ်ခွန်စမ်းပါအောင်သိပြစိတ်ကိုယောဂမျိုး ရမှာရှိကသာသနာ့ရေးနဲ့တွေ့ရတဲ့နေရာတွေကိုဘာမှမသိပါဘူး။ဆရာကြောင့်ဒီလိုကြားတာမကြားဘူး။ကြားဘူးလည်းသိမှာမဟုတ်ဘူး။ဒီလိုအရင်းကြားတာဘာမှမရှိပါဘူးသာသနာ့ရေးတို့တွေ့တယ်။နောက်ဒီလိုနေရာတွေလည်းဒီလိုပါတော့ကိုရမှာလည်းသင်ကြားရတယ်။အဲဒီခါကျတော့ရတော်ရဲ့ဆရာရေးစီရည်ဝင်နာမိတံတိညာဟောတိနာမိတံထိုင်မခြင်းလူပိနာတရာတိဟောတိ ိနာမိတာသံဃာမာဇီအများဆုံးဆိုတာကိုသိနေဟာကိုသိနာမိတာလို့ပြောလို့ရှိကြပါလေသိနေတာသိနာမိတာကြောင့်လည်းသိနေတာရှိတယ်သိနာမိတာမဟုတ်ဘဲနဲ့ကိုယ်ပင်မလို့သိနေတာလည်းရှိတယ်ပါလေကြီးကသိတယ်လေးကြီးတာကတော့ကုသိုလ်ရင်းနဲ့စသည်သိနေတာကသိနာမိတာအဲဘုရားရှိခိုးရမှာသိနေဒီနာမိတ်ရပဲပါနော်။ဘုရားနာရမှာရင်းနေဒီနာမိတ်ရပဲ။ ရောက်နေရအာတရာမှာပြင်းမယ်သိနာမိတ်တာပဲကောနော်အဲဒါနာကုသိုလ်တွေပြရမှာလည်းပြင်းတယ်ဝေယဝစ္စကုသိုလ်ပြရမှာပြင်းတယ်ပြင်းတာတွေအများကြီးပေါ်တာဟုတ်လားတရားပွင့်တယ်အဲဒီတော့ကုသိုလ်ရည်ရည်နဲ့စပြီးပြင်းလို့ရှိရင်မညံ့ဘူးသိနာမိတ်တာပဲတရားတို့မင်းနဲ့ဒီကရော်ရဲရဲဖြစ်လာပြီးသိနာမိတ်တာပဲကောနော်အဲဒါလည်းကျူမပြီးပဲပါတဲ့သိနာမိတ်တာဖြစ်လို့ရှိရင်ဘာဖြစ်တော့ဆိုလို့တုံ့နောက်မှုများနဲ့ရုပ်ပေါ်တာနော်ဟုတ်ပါဘူး အဲကျုပ်ထဲရောက်နေတဲ့ပုဂ္ဂိုလ်ဟာမြင်တဲ့မှာပွဲလန်းတဲ့ပင်တွေထွက်ရှိနေမှာမလား။ပွဲလန်းတဲ့ပင်ရတာလည်းမခံစားနိုင်ဘူးတဲ့။အဲ့ဒါလိုပဲလူတွေကတော့အဲမှာပြင်းနေတဲ့ပုဂ္ဂိုလ်သူ့ဘယ်လိုလဲအာရိယာမှာပြင်းနေတဲ့ပုဂ္ဂိုလ်တရားနာမှာပြင်းနေတဲ့ပုဂ္ဂိုလ်တရားထောမှာပြင်းနေတဲ့ပုဂ္ဂိုလ်ဟာတရားနဲ့စပ်ပြီးတော့အရသာတွေမခံစားရဘူးလို့ပြောတာဟုတ်လား။တရားရတာတွေမခံစားရဘူး။ နတ်တွေကတရားရတာတွေပညာကပြောရင်လည်းသူကကောင်းတယ်လို့သိနေတာရှိတယ်ကနောက်ဆုံးဘုန်းကြီးကပြိဋိဘသာမဏေပဲဆိုပြီးတော့သူကအာယုပြုပြီးတော့အာမတုပဲသစ္စာပြီးတဲ့ဤတွေသူကရထားတာဟုတ်တာဟုတ်လားအကြရတယ်အာမေကလည်းကြီးတယ်ဆိုတော့ရတာပေါ့။သူတို့ခေါ်တာတဲ့ပုဂ္ဂိုလ်ခေါ်တာတော့ပြီးတော့ကြီးကျူပါတယ်သူတို့။တရားမဟောတဲ့တရားသူတို့ဟောနေတာ။ ဘာပေါ်မလဲဘုရားကတတ်တယ်ကြီးဆိုတော့သူကတတ်တယ်ကြီးကိုကိုးသွားတော့ဖြေးစရာဒါတွေဟောရလည်းမသိပါဘူးသူကအာထုတ်ပဲနဲ့နိဗ္ဗာန်ရတဲ့ဤတဲ့ကောင်ကဟုတ်လားအဲအာထုတ်မလို့ဘူးတပည့်ကြီးတာလည်းအာထုတ်မလို့ဘူးဆိုတော့အာနဲ့ကိုယ်ကိုယ်ကိုယ်ဘုရားသာသနာကျွဲအဲဒီကအာထုတ်ခြင်းတဲ့ပုဂ္ဂိုလ်အာမထုတ်ခြင်းနဲ့တရားတစ်ခုဝင်မယ်ဆိုဝင်တယ်ဘုရားတရား ပိဋိတာလောကဓာတ်တွေကိုမရအောင်ပိဋိတာနဲ့ပြည့်ရတာဟုတ်လားသမ္မာသမ္ဗုဒ္ဓဓာတ်တွေကိုမရအောင်ပိဋိတာနဲ့သမ္မာသမ္ဗုဒ္ဓတရားတွေအဲ့တော့အဲ့ဒီပုဂ္ဂိုလ်တွေကလည်းတရားတော်ဆိုတရားထုတ်လို့ရှိရင်ဒါဌာနကြီးရောက်တာများဆင်းနိုင်ကြတာဥပဒေများတဲ့အခါကျတော့အမှန်ကောင်းတယ်ဘယ်လိုကောင်းတယ်စသဖြင့်ကိုယ်တိုင်တွေ့လာတဲ့ပုဂ္ဂိုလ်ကပြောတဲ့အခါကျတော့သူတို့ကကြီးတဲ့အခါဟုတ်လားနောက်ပိုင်းကဟုတ်တော့သူတို့မယုံဘူးပေါ့ဟုတ်လားမယုံဘူးအဲဒီရားတဲ့တရားတစ်ခု ဒါတော့တော့ဆိုဒါတပါတော့ဘုရားသူတို့မှမှဒီလိုတရားမရှိသေးဘူးတကားဟုတ်ရဟုတ်လားသူတို့မှသိမှမရှိတယ်သူတို့ကသူတို့မယုံဘူးပေါ့တရေတရေမနေကြတာပွင့်နိုင်တဲ့ဖြစ်ဖြစ်တရားမထုတ်ခြင်းတဲ့ပုံကိုယ်တွေကသိနာမေးတာနှိမ့်ဆက်တာတွေဆွမ်းတော်မှုတွေတရားရတာတွေကိုယ်တိုင်လည်းမတွေ့ရဘူးသူများတွေ့တာပြောတာတော့မှသူတို့ဟုတ်ပဲလိမ့်မယ်လို့ဆိုတာသဘောမကျနိုင်ဘူးတကားဟုတ်လားကျနိုင်ဘူးအဲ့ဒါ ရတာတကယ်ဆိုရတာကိုပေါ်လာတာကျမသိမှာပေါ်လာတာဥရရဲ့နဲ့သာပြန်ဆိုတာပြောအောင်ဘယ်တော့ပွင့်မလဲအဲဒီကျောင်းသားဝင်မှတ်ပြီးပဲပြောက်တယ်အကျောင်းတော်မိသားနဲ့တူရဲ့မှတ်ပြီးတော့ပြောတာတဲ့ဆိုရမယ်အိမ်မကြီးကျောင်းတော်မိမှတ်ပြီးတယ်ပြောက်လေအိမ်မကြီးကျောင်းတော်မိမှတ်ပြီးတယ်ပြောက်လေအခုတရားတွေပါတရားတွေ သာကောသာသနာဟောတိဥဒ္ဓသာကောသာသိပြန်မယ်မို့ သိက္ခူအမှုကိုပြည်နာတရားပြီးဟောသည်ရှိ၏အောင်နေပိမေတာယရှိတဲ့ကောင်မြတ်နေသိကြဟိုရောက်ဒီရောက်ပြန်လာတော့ရှိတဲ့ကောင်နော်ပြန်လာပါနဲ့လို့တားထားလို့မရပါဘူးအဲဒီသူကပြောကြတယ်စိတ်ကိုစိတ်တိုင်းသာတဲ့ဒီလိုနဲ့ သူကကိုယ်စိတ်ကိုသိုးရတယ်ဒီမြင်မလို့နဲ့အောင်တက်ရှိပြီးတော့သူကအဲဒီကနေဒီလူတွေတရားဆွေးတာထားလို့ရတယ်သူလွယ်နေမှာပေါ့ဒါကောင်ကဒီထားလို့လွယ်ရလို့ပါတော့စိတ်ဆိုတာကနိမ့်နိုင်ကြောင်းစိတ်ဆိုတာအကြောင်းအားလည်းကမျိုးမျိုးတွေဖြစ်နေတာကဟုတ်လားဘယ်တော့လွယ်တဲ့အလုပ်မဟုတ်ဘူးအဲစိတ်ကိုအဲ့လိုထားလို့ရတာကဒါနာများမှာထားလို့ရတယ်ကောင်ဟုတ်လားဘုရားနာများမှာဒါမှထားလို့ရတယ်ဘုရားလုံးပြိတ္တိရောက်တာပြီးတော့ လေးပြမလို့လေးပိုင်းနဲ့စစချင်းနဲ့ဒီလိုလိုကျေဖို့တရားပဲဟုတ်လားဆွေးနေပါတော့ဘာနဲ့ကျင်နေလဲဆိုတော့ဒါအောင်လို့ခုဉာဏ်ရည်နဲ့သာသာကြတော့သူငယ်ရန်တို့ပါတော့ရာဇတော်မူတဲ့စစသင်္ကရာနေတာကသာသာပြီးတော့ဉာဏ်ရဲ့နောက်မှာသာသာနဲ့ကြောင်းစားပြီးတော့ပြီးတော့ဆယ်ရာရန်နေပြီးမှတက်တော့ကောလိပ်တို့ပါလေတက်ပြီးတော့အဲ့တော့မှဝေရုဒီကြီးကြီးလာတယ်မလားကောင်မလင်းပါအဲ မစရတာနေဇော်လေးဒီဒီဒီအဲအပန်းကိုကြက်လို့ရှိရင်ဖြစ်ပါမလားတော့ဘယ်မှာဒီခေါ်တာလဲဟိုအရဒီဒီပဲကောင်ကဟုတ်လားအဲရဟနာတွေအဖြစ်ရဟနာတွေကကိုယ်စိတ်ကိုစိုးရပြီးဒီလက်ထားနေတာအရေးကြီးတာပဲအဲရဟနာတွေကကောင်းကောင်းနိုင်တယ်ဒါကလည်းနိုင်နေတော့နိုင်ပါလေဒါလည်းနိုင်နေတော့နိုင်တယ်ဘောဓဘာနဲ့နိုင်နေတော့နိုင်တယ်နော်အဲဝိပဿနာယောဂီကသင်္ခါရုပ္ပဒါကြောင့်နိုင်နေတော့လည်းနိုင်ပါတော့ဒါမျိုးကောင်းကောင်းနေတာမဟုတ် အန္တာမှကောင်းကောင်းနဲ့ကိုယ်စကားရင်ဘာမှအာမတိခွင့်ရဲ့ဗမာတိတောင်မရှိသေးပဲနဲ့ဒီလိုဆိုရင်လည်းဒီလိုထားတယ်။ထားရမယ်ဆိုတာမရှိဘူး။ဘုရားမှာလားမဟုတ်ပါဘူးမြတ်စွာဘုရား။ဒီကမှာသဘောပေါက်ပြီးနားလည်တဲ့ပုဂ္ဂိုလ်တွေဆိုရင်အကုန်လုံးနားလည်ပါတယ်ကောင်လားဟုတ်လား။ဒီကမှာတွေ့လာတဲ့ပုဂ္ဂိုလ်တွေဝိသုရှိရဲ့ကိုယ်ကဝိသုရှိရဲ့အနာဂတ်ဒီသေးအနာဂတ်ဒီပါယုံမှာသက္ကရာမှာဒီပါယုံသင်လာတဲ့ရှင်တို့အဲပရိညာသေးတွေတိုင်းနေလာ သောတာပန်မှာလည်းငြိမ့်တာပဲဝင်ပြပြီးတော့တရားတို့နေရတယ်အဝိဇ္ဇဆိုရှင်ရဲ့စိတ်ဖြစ်နေရတာပဲရှင်ရဲ့ကဒီကိလေသာတွေဒေါသပဲယဉ်ကြီးရှင်နေတာရှိတယ်ဒေါသပဲယဉ်ကြီးရှင်နေတာရှိတယ်ဒါကဟုတ်လားကုသိုလ်ပဲယဉ်ကြီးရှင်နေတာရှိတယ်အဲ့ဒါယဉ်ကြီးရှင်နေတာယဉ်ကြီးရှင်နေတာဆိုဒီကစလာတာရှင်နေတာရဲ့စလာတာ ခန္ဓာဘဝရဲ့ပုံလုံးပြီးတော့ကာမဘဝရဲ့ဖြစ်တော့ပါပဲသင်္ကေတိကနဲ့သင်္ကေတိကနဲ့နည်းစိတ်ဖြစ်နည်းစိတ်ကြောက်တာတော့သံတေဆိုင်လက်ခံတဲ့စိတ်ဖြစ်လက်ခံတဲ့စိတ်ကြောက်တာတော့သံတိရဏသုံးသားရဲ့စိတ်ဖြစ်ဒါမှရောက်မယ်သုံးသားရဲ့စိတ်ကြောက်တာတဲ့အခါကလာဝုသောခူးရတဲ့စိတ်ဖြစ်လာတယ်မူလကလောဘတဲ့ယဉ်ကြီးအဲဒီအဝိဇ္ဇာဆင်းရဲလာလို့ရှိရင်ဒုညင်ကြနှိမ့်တဲ့ပြာမျိုးကိုဆုံးဖြတ်ချရတာဟုတ်လား ဒေါသပဲပြန်ပြီးတော့နှလုံးသွင်းလာတဲ့ပုဂ္ဂိုလ်ကဒီဆိုးရမုန်းရညွန်ရများနဲ့ဆိုးရပြထားလိုက်ရောတကောင်အဲကုသိုလ်ဘက်ကနေပြီးတော့နှလုံးသွင်းလာတဲ့ဒုညမတိကာရဖြစ်လာတဲ့ပုဂ္ဂိုလ်ကကုသိုလ်ဘက်ကအဲဘုဒ္ဓနာယုံမှာဒီရတော့ဗနာဒီရတော့ဒီနေရတော့အဲ့ဒီနေရာတွေတော့ဆုံးရပြချနောက်ဆုံးအဲ့ဒီကဆုံးရပြချတဲ့နောက်ကဇောတွေဖြစ်တာဒေါဘဖြစ်အောင်ဆုံးရပြချနဲ့ဒေါဘဖြစ်တဲ့ဒေါသဖြစ်အောင်ဆုံးရပြချဒေါသဖြစ်တဲ့မောဟဖြစ်တဲ့မောဟဖြစ်တဲ့ ဒါလေးဘယ်သူမှတားလို့ရတာမဟုတ်ဘူးဒီကောင်အနာပရိနိအဲဝိပဿနာနဲ့ရှိလို့ရှိရင်တော့အဲ့ဒါဝိညာဉ်သမာဓိမှာတော့အားကောင်းမှပဲတားလို့ရပါတယ်စသဖြင့်ဒီလိုလေးပါဘူးအနာပရိနိအဲကောင်းမှန်းနေတာကတော့နားတာကြမှလည်းပြောတာဟုတ်လားအဲ့ဒါအဲ့ဒါအဲ့ဒီလိုဟောတဲ့ဘုရားဟောပြနေတာဒီကိုဒီတိုင်းထားလို့ရတယ်အောင်းလို့ရတယ်တကယ်အားထုတ်ကြည့်တာအားထုတ်ကြည့်လို့ရှိရင်စိတ်ကပြန်နေလာတယ်နော်။ကောင်းတယ်၊ပြင်းတယ်၊ခိုင်းတယ်ရှိတယ်။ ဒါလေးရှိနေပါဆိုလို့ရှိရင်မရဘူးကောင်ဟုတ်လားမရဘူးဟိုသံဃာရိတ်ကံနဲ့ရောက်တဲ့အခါကျတော့ရအာနိုင်လာပြီလားဘုရားစိတ်ပညာတွေနဲ့ပုဂ္ဂိုလ်တွေအစကသူငယ်တန်းကစပြီးတော့သင်လာတော့နောက်ဆုံးဆက်ဆုံးရောက်တဲ့အခါကျတော့ဘာပရိနိဗ္ဗာန်ဘာလို့ရှိတာလဲငြိမ့်တာပဲလုံးဝတော့ဆင်ញင်လို့ရှိတယ်ကတိနားတယ်လို့ပြောတာဟုတ်လားအဲဒီလိုပဲသံဃာရိတ်ကံနဲ့ကြတာရဒီအရင်ကတခုတည်းစပြီးတော့ဒီတရားတွေကညာမှာလည်းသူ့လိုလည်းရတယ် ဘူးလားလေတော့တော့ကြာဘူးခါရဒါလည်းထိုက်တာမယ်ဒီနေ့လုံးတစ်ညလုံးတော့မလွယ်ဘူးတကောင်ဟုတ်လားထိုက်တာတော့ပဲရပါလေအဲ့ဒါကြောင့်ဓမ္မရီကောင်မဖြစ်သေးတဲ့ပုဂ္ဂိုလ်မှာဘောင်းနဲ့ပုံညာမနဲ့စိတ်ကြံမှုဖြစ်ရင်အဲဒီကြံမှုကိုသိမှတ်ပြီးရမယ်အဲရှိကရမမှုဆုံးမမှုကြည်မမှုတာတွေဖြစ်လာလို့ဒီမှာတွေရှိမှပြီးတော့ရမယ်။ရင်းစေတော့ ။ဒါကြောင့်ပြန်လွင်လာတဲ့ပူပန်နာဘာနဲ့တူကြလဲဆိုသိကျင်ခံရတာနဲ့တူရဲတယ်ကောင်။အကြောင်းရှင်းရင်ဒီမှာပူပန်နာကိုကျွန်းနဲ့ကျွန်းနဲ့ဆိုတာရှိတယ်။ကျွန်းဆိုတာဟာသင်ခိုင်းတာလို့ဟာလေလက်တွေကတော့အဲသင်ထားတဲ့ဉာဏ်ကြီးရတယ်။ဒီသိညာကျေးဇူးများနဲ့စပြီးတော့မြင်ရတယ်။ကိုယ်ရှိပွားချမ်းသာလို့လုပ်လို့ဖြစ်ရတယ်ဟာ။ဘာမှအဆုံးမရှိဘူးကောင်။မျိုးရတယ်။ရေသားတွေကတော့မျိုးရတယ်တော့သူတော့အဆင့်ရှိတယ်။ဒီကလည်းငိုတယ်နော်။အဲဒီကဘယ်မှာလဲ။ အဲဒါလေးတစ်ခါကိုပြီးတော့ဒီနေ့ကကျမ်းရဲ့ဘူပံသုဇွန်ကံဉာဏ်ပဲကြောက်လေဘုံမျိုးရှိတယ်ဘုရားတော်အဲ့ဒီဘုရားတော်ကိုပြောတာကဘုရားတော်ကိုပြောတာဝဲတယ်ုံရုပ်မျှဝေပြီးဒီနေ့ခေါ်နိုင် ကျွန်ုပ်တို့ကုစုပွားများအားထုတ်ရသောကောင်းမှုပေါင်း၏ဘုရားလာကိုဒုက္ခရမသာ၍လုံးစုံသောအဘွားပေါင်းတို့အားမြတ်ပေးပါကုန်၏လုံးစုံသော